အခန်းကြီး23အငယ်1မှ30ထိုအခါရှင်ဘင်းသည်ယူဒပြည်သူယေရုရှလင်မြို့သားအသက်ကြီးသူအပေါင်းတို့ကိုခေါ်၍ယူဒပြည်သူယေရုရှလင်မြို့သားယေပရောဟိပရောဖက် လူအကြီးငယ်အပေါင်းတို့နှင့်တကွ ဗိမာန်တော်သို့တက်၍ဗိမာန်တော်၌တွေ့သောပဋိညာဉ်ကျမ်းစာရှိသမျှကို သူတို့ရှေ့မှာဘတ်တော်မူ၏။ရှင်ဘုရင်ကလည်း၊ထာဝရဘုရားကိုဆည်းကပ်ပါမည်။စီရင်ထုံးဖွဲ့ချက်ပညတ်တရားကိုစိတ်လုံးအကြွင်းမဲ့စောင့်ရှောက်ပါမည်။ဤကျမ်းစာ၌ပါသောပဋိညာဉ်စကားအတိုင်းကျင့်ပါမည်ဟု တိုင်နားမှာရပ်၍အဓိဋ္ဌာန်ပြု၏။လူအပေါင်းတို့သည်လည်းထိုအဓိဋ္ဌာန်ကိုဝန်ခံကြ၏။နောက်တဖန်ယဇ်ပုရောဟိတ်မင်းဟိလခိ ဒုတိယယဇ်ပုရောဟိတ်များနှင့်တံခါးစောင့်များတို့သည်ဗာလဘုရား၊အာရှရပင်၊မိုဃ်းကောင်းကင်တန်ဆာအဘို့လုပ်သမျှသောအသုံးအဆောင်တို့ကိုဗိမာန်တော်ထဲကထုတ်မည်အကြောင်းရှင်ဘုရင်စီရင်သဖြင့်၊ယေရုရှလင်မြို့ပြင်၊ကေဒြုန်တော၌မီးရှို့၍ပြာကိုဗေသလမြို့သို့ဆောင်သွားကြ၏။ ယေရုရှလင်မြို့ပတ်လည်အဆရှိသောယုဒမြို့ရွာ၌မြင့်သောအရတ်တို့အပေါ်မှာနန္တာဘန်းကိုမိရှို့စေခြင်းဟံယုဒရှင်မြင်ခံထားသောယေပရောဟိတ်တို့ကို၎င်းဘာလဖျားနေလရာတီဆောင်အဆရှိသောမိုးကောင်းကင်တစားတို့အားနန္တာဘန်းကိုမိရှို့သောသူတို့ကို၎င်းတုတ်တင်ပယ်ရှင်းတော်မူ၏အာရှရပင်ကိုလည်းဗိမာန်တော်ထဲကထုတ်၍ယေရုရှလင်မြို့ပြင်ခေဒရုန်ချောင်းသို့ယူသွားသည်ဖြင့် ထိုချောင်းနားမှာမီးရှို့ပြီးလျှင်ညက်ညက်ချေ၍အမှုန့်ကိုဆင်းရဲသားတင်းကျိုင်းပေါ်မှဖြန့်ဖြူးတော်မူ၏မိမတို့သည်အာရှရပင်အဖို့ကလကာကိုရဲ့ရန်ဗိမာန်တော်နားမှယောက်ျားအလိုတို့လိုက်တတ်သော မိမရှာတို့နေရာအိမ်များကိုလည်းဖျက်တော်မူ၏ယေဘရဟိအပေါင်းတို့ကိုယူဒမြို့ရွာတို့မှခေါ်ခဲ့၍သူတို့သည်နန္ဒာပေါင်းကိုမိရှုရန်မြင့်သောအရက်များကို ဂေဘမြို့မှစ၍ဘေရရှေဘမြို့တိုင်အောင်ညင်ညူးစေတော်မူ၏ယေရုရှလင်မြို့ဝန်ယောရှု၏တကားဝလက်ဝဲဘက်နားမှတည်သောမြို့တကား၏ကုန်းတို့ကိုလည်းဖြိုဖျက်တော်မူ၏ မြင့်သောအရပ်နှင့်ဆိုင်သောယဇ်ပုရောဟိတ်တို့သည်ယေရုရှလင်မြို့ဗိမာန်တော်ယဇ်ပလ္လင်နားသို့မချဉ်းရဘဲ၊အပေါင်းအဘော်တို့နှင့်တဆေးမဲ့မုန့်ကိုစားရသော အခွင့်သာ ရှိကြ၏။အဘယ်သူမျှမိမိသားသမီးကို မောလုတ်ဘုရားအားမီးဖြင့်မပူဇော်နိုင်မည်အကြောင်း၊ဟိန္နုံသား၏ချိုင့်၌ရှိသောတောဖက်အရပ်ကိုလည်းညစ်ညူးစေတော်မူ၏။11ယုဒရှင်ဘုရင်တို့သည် နေကိုပူဇော်၍ ဗိမာန်တော်ဝင်းပြင်အရာရှိနာသမေလက်အိမ်နာဝင်းတော်တကားဝ၌ထားသောမြင်းတို့ကိုလည်းပယ်ရှား၍နေရထားတို့ကိုလည်းမိရှို့တော်မူ၏ယူဒရှင်ဘီင်တို့သည် အာဟပ်မင်းတိုက်တော်အထက်ဆင့်အပေါ်မှတည်ထားသောရစ်ပလင်တို့နှင့်မနာရှေမင်းသည်ဗိမာန်တော်တတိုင်းနှစ်ရက်တွင်တည်ထားသောပလင်တို့ကို ရှင်မြင်ဖြိုချခြေဖြက်၍အမှုန့်ကိုခေဒရုန်ချောင်းတဲသို့ ပြစ်တော်မူ၏။ဤဒေလရှင်မြေရှောလမုန်သည်ယေရုရှလင်မြို့အရှိဖျက်ဆီးခြင်းတောင်လက်ရပင်၌ယွန်ရှာပွေသောဇီးတုံဖျားအာရှတရက်ယွန်ရှာပွေသော မောဘဖျားခေမှုရှယွန်ရှာပွေသော အာမုန်ဖျားမိလကုံအဖို့တည်သောကုန်းတို့ကိုလည်းရှင်မြေညှဉ်းညူးစေတော်မူ၏။ရုတ်ထုဆင်းသူတို့ကိုချိုးဖဲ့၍အာရှရပင်တို့ကိုခုတ်လဲပြီးမှ သူတို့တည်ရာအရပ်များကို လူသေအရိုးတို့နှင့် ပြည့်စေတော်မူ၏။ဣသရေလအမျိုးကို ပြစ်မှားစေသော နေဗတ်၏သားယေရောဗောင်သည်၊ဗေသလမြို့၌တည်သောကုန်းနှင့်ယဇ်ပလ္လင်ကိုလည်းဖြိုချ၍မီးရှို့ပြီးမှညက်ညက်ချေတော်မူ၏။အာရှရပင်ကိုလည်းမီးရှို့တော်မူ၏။ယောရှိမင်းသည်လှည့်လည်၍ကြည့်ရှုလျက်၊ထိုတောင်ပေါ်မှာရှိသောသင်္ချိုင်းကိုမြင်သောအခါ၊လူကိုစေလွှတ်၍ ထိုတင်းကြိုင်းတဲကလူသေးအယိုးတို့ကိုထုတ်ပြီးလျှင်ထိုအမှုကိုအထက်ကဖော်ပြသောဘုရားသခင်၏လူဆင့်ဆိုသောအရဘုရား၏စကားတော်အတိုင်းအယိုးတို့ကိုရစ်ပလင်ပေါ်မှမိရှု၍ညှဉ်းညူးစေတော်မူ၏ယောရှိမင်းကလည်းငာမြင်သော ထိုမှတ်ကြောက်ကအဘယ်သို့နည်းဟုမေးလျင်မြို့သားတို့ကကိုတော်သည်ဘေတလတ်ရစ်ပလင်၌ ပြုတော်မူသောအမှုကိုယုဒပြည်မှလာ၍ဖော်ပြသောဘုရားသခင်၏လူတင်းကြိုင်ဖြစ်ပါသည်ဟု ပြန်လျှောက်ကြသောရှင်မြင်ကရှိစေလောထိုသူ၏အယိုးတို့ကိုအဘယ်သူမျှမရွှေ့စေနှင့်ဟုမိန်တော်မူသည့်အတိုင်းသူ၏အယိုးတို့နှင့်ရှမာရိမြို့မှလာသောပရောဖက်အယိုးတို့ကို ရှိစေကြ၏ဣဒေလရှင်မြင်တို့သည် အမျက်တော်ကိုနှိုးဆော်ခြင်းကရှမာရိမြို့ရွာတို့၌မြင့်သောအရက်ပေါ်မှတည်လုသော အိမ်ရှိသမျှတို့ကိုလည်းယောရှိမင်းသည်ပယ်ရှား၍ဘေသလမြို့၌ပြုသမျှအတိုင်းပြုတော်မူ၏မြင့်သော အရနှင့်ဆိုင်သောယေပရောဟိအပေါင်းတို့ကိုလည်းရစ်ပလင်ပေါ်မှကွပ်မျက်၍လူသေးအယိုးတို့ကိုမိရှုပြီးမှယေရုရှလင်မြို့သို့ ပြန်တော်မူ၏အငယ်27မှ23တပန်ရှင်မြင်းကလည်းဤပရိညင်ကျမ်းစာ၌လာသည့်အတိုင်း တင်တို့၏ဖျားသခင်သာရဖျားအားပတ္တခါပွဲကိုဆောင်ကြလော့ဟုလူအပေါင်းတို့ကိုမိန်တော်မူ၏အကယ်၍ဤဒေလအမျိုးကိုအုပ်ဆိုးသောတရားသူကြီးလက်ထက်မှဆ၍ဤဒေလရှင်မြင်းနှင့်ယူရရှင်မြင်းလက်ထက်ကာလပတ်လုံးထိုသို့သောပတ္တခါပွဲကိုတခါမျှမဆောင်ကြယောရှိမင်းကြီးနန်းဆန်၁၈နှစ်တွင်ထိုပွဲကိုယေရုရှလင်မြို့၌ဒါဝရဖျားအားဆောင်ကြသည် အငယ်24မှ29ထိုမှတပါဗိမာန်တော်၌ယေပရောဟိတ်ဟိလခိတွေ့သော ကျမ်းစာ၌ပါသောစကားအတိုင်းကျင့်လိုသောငါယောရှိမင်းသည် ဆုံးနတ်ဝင်တေရရုတ်ထုမှဆ၍ရုတ်ထုဆင်းသူများကို၎င်းယေရုရှလင်မြို့နှင့်ယူဒပြည်လုံးတွင်ယွန်ရှာပွေသောအရာ တွေ့သမျှတို့ကို၎င်းတုတ်တင်ပယ်ရှင်းတော်မူ၏မောရှေတရား၌ပါသမျှကိုကျင့်သဖြင့် စိတ်နှလုံးအကျွင်းမဲ့အစွမ်းတတ္တိရှိသမျှနှင့်ထာဝရဘုရားထံတော်သို့ ပြောင်းလဲ၍ယောရှိမင်းနှင့်တူသောရှင်ဘီရင်တယောက်မျှမဖြစ်စဘူးနောင်ကာလ၌လည်းမပေါ်မရှိတို့ရတွင်မနာရှိသည်ထာဝရဘုရား၏အမျက်တော်ကိုနှိုးဆော်ခြင်းဟံပြစ်မှားသောအပြစ် ရှိသမျှတို့ကြောင့်ယူဒအမျိုး၌ပြင်းစွာအမျက်ထွက်၍စိတ်တော်မပြေဤဒေလအမျိုးကိုငါမျက်မှောက်မှ ပယ်ရှားသကဲ့သို့ယုဒအမျိုးကိုလည်းငါပယ်ရှားမည်။ငါရွေးချယ်သောယေရုရှလင်မြို့ကို၎င်း၊အကြင်ဗိမာန်၌ငါ့နာမကိုငါတည်စေမည်ဟုငါဆိုသောဗိမာန်ကို၎င်းငါစွန့်ပစ်မည်ဟု မိန့်တော်မူ၏။ယောရှိပြုမူသောအမှုအရာကြွင်းလေသမျှတို့သည်ယုဒရာဇဝင်၌ရေးထားလျက်ရှိ၏။ထိုမင်းလက်ထက်၌အဲဂုတ္တု ဖာရောဘုရင်နေခေါသည်ဥဖရတ်မြစ်တိုင်အောင် အာရှုရိရှင်ဘုရင်ကိုစစ်ချီ၍ယောရှိမင်းကြီးသည်ဆီးတားခြင်းငှါထွက်ရာတွင်၊မေဂိဒ္ဒေါမြို့မှာမင်းချင်းတွေ့သောအခါ၊ယောရှိမင်းသည်အသက်ဆုံးလေ၏။ကျွန်တို့သည်ရထားတော်ပေါ်မှာတင်ပြီးလျှင်၊မင်းကြီးသေစဉ်တွင်၊မေဂိဒ္ဒေါမြို့မှယေရုရှလင်မြို့သို့ဆောင်သွား၍သင်္ချိုင်းတော်၌သင်္ဂြိုဟ်ကြ၏။ပြည်သူပြည်သားတို့သည်ယောရှိသားယောခတ်ကိုယူ၍ ဘိသိက်ပေးလျက်ခမည်းတော်အရာ၌နန်းတင်ကြ၏ယောခတ်သည်အသက်23နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌3လစိုးစံလေ၏မေတော်ကလိဗနမြို့သားယေရမိ၏သမီးဟာမှုတာလအမည်ရှိ၏ထိုမင်းသည်ဘူဘီပြုသည်မြအတိုင်းသာရဖျားရှိတော်၌ဒုစရိုက်ကိုပြု၏ဖာရောနေခေါ်သည် ထိုမင်းကိုယေရုရှလင်မြို့မှမင်းမပြုစေခြင်းဟံ ဟာမပြည်ရိဗလမြို့မှအကျဉ်းထား၍ယူဒပြည်၌ငွေအခွက်တစ်ထောင်နှင့်ရွှေအခွက်တစ်ဆယ်ကိုအခွန်တောင်းလေ၏ဖာရောနေခေါ်သည်လည်းယောရှိသားအေလျာကိန်ကိုခမည်းတော်အရာ၌နန်းတင်၍ယောယကိန်အမိတစ်ကိုပေး၏ယောခတ်ကိုအေဂုတုပြည်သို့ယူသွား၍ထိုပြည်၌ယောခတ်သည်တည်၏ယောယကိန်သည်လည်းဖာရောဘီအမိန်တော်အတိုင်းတပြည်လုံးတွင် ရွှေငွေခွဲ၍ ဖာရောဘင်အားအခွန်ဆက်ရ၏ပြည်သူပြည်သားအသီးသီးတို့ကိုရွှေငွေခွဲသည့်အတိုင်းကြက်တီးစွာတောင်း၍ဖာရောနေခွန်အားဆက်လေ၏ယောယကိန်သည်အသက်25နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌တစ်ဆက်တစ်နှစ်ဆိုးဆန်လေ၏မေရောကယူမမြို့သားပေဒေယဤသမီးဇေဗုဒအမည်ရှိ၏ထိုမင်းသည်ဘိုးဘေပြုသည်မြတ်အတိုင်းသာရဖျားရှိတော်၌ ဒုစရိုက်ကိုပြု၏